ခန္ဓာစီစဉ်ရတရားတော်ကာတာကိုခွင့်ပြုပါရန်ကြီးတော်အစုပ်ကိုဥက္ကရဲ့ယေဒီသာလျောက်တတ်အပ်ပါမည်ဗျာတရားတော်ကာတာဖြင့်မမင်းငယ်လေးအညသူမတရားတော်ကာလည်းဖြင့်ခွင့်တောင်းလျောက်ထားပေးပါရန်လေးစားစွာပန်ကြားအပ်ပါရခင်ဗျာအရှင်ဘုရားဘုရားတပည့်တော်မအေးမြသူမတရားတော်ဝင်ပြီးတော်မူပါရှင်ဘုရား သာရူရသမမယံပါလေစရံတိဘဝတာကတေအမကံတေနာဘဝေနာတေတေတုဓမ္မကတိကော ပန်းလေယူပန်းထိပ်ဝေးလာဆန်းရေတို့จิตတေရောင်ကြီးပြောင်းလီထုံးပါဓမ္မကိုကြီးရောင်လျက်ကြည်နော ဖျားမယား தாரோதே தாரு Dhamma Lama Yavao Truya Lami Truya Mihu Yau Ji Siga Linya Jita ရာသမာဒုက္ခဝိမျောဖြစ်ရပုံနေလုံးလုံးတည်ရှိအောင်အရှင်မြတ်ဖရာကိုလျောက်ထောင်း၍သာတောင်းမှန်တော်ဤအရှင်ဖရာ tổng hoa ta gre sâu như တရားတရားချစ်ခင်ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့အားတရားရည်လေးဖြင့်ဟောကြားတိုက်ကြွတော်မူပါရာဓမ္မမိတ်ဆွေများရဲ့ပူဇော်ဖရာတပည့်တော်ကြီးဆုံးကိုဥခိုင်လို့ယုံကြည်စွာလျှောက်ထားအပ်ပါသည်ရှင်သူမြတ်ဖရာဒီနေ့ဟောမတရားနာမည်ဆိုရင်မာရာ ရက်စိတ္တ10ပါးတရားတော်ဖြစ်ပါတယ်ဒါဆိုမာရာဆိုတာကိုတက္ကရကမတို့ကမာနအဖြစ်သိကြပါမယ်မာယေချာယာကောအတ္တမာပြီးတော့နာတတနမာန မာရာအဲ့လိုဆိုရင်ဆိုတာဘာကိုပြောတာလဲမာရာကိုအမြအဖြစ်ဒေချင်းအဖြစ်ဓမ္မကြရတယ်ဒါပေမဲ့အဘိဓမ္မာပฏิပိကာဆိုတဲ့ပါဠိကျမ်းအတိုင်းကုတလဓမ္မေမာရေတီတေမာရောတဲ့အဲဆိုကုတောတရားကို တတ်တဲ့အတွက်မာရာလို့ခေါ်တယ်တဲ့ဒါပေမဲ့ဦးဇင်းတို့ကမာရာကိုသိခြင်းအဖြစ်လဲတတ်မှလို့ကောင်းတယ်။ဘာကြောင့်လဲမာရာ၅ပါးရှိဒီမာရာ၅ပါးလုံးဟာသိခြင်းရဲ့ဒီမာရာ၅ပါးလုံးဟာ ဒေချင်းရဲ့အမျိုးအစားလို့ပြောလို့ရပါတယ် without him ဆိုတဲ့အထက်ကတာကျမ်းကြီးမှာဦးဇင်းတို့ကသာအနုတတိနေတေတာဆိုတဲ့အခန်းတွေ့ရပါတယ်အဲ့ဒီသာအနုတတိနေတေတာဆိုတဲ့အခန်းမှာ မြတ်စွာဘုရားရဲ့ဂုဏ်တော်ဆင်ခြင်ခြင်းဗုဒ္ဓနုတ္တိနဲ့ပတ်သက်ပြီးအချက်အလက်လေးလာနိုင်တယ်။အဲ့ဒီအချက်အလက်မှာမာရာဆိုတာကို မာရာနာမျိုးကိုပေါ်ပြထားတာတွေ့ရပါတယ်။ဘယ်လိုပေါ်ပြထားလဲဆိုပြီးတော့ကိလေသာမာရာခန္ဓာမာရာ abhitankaramara dewa bodhamara ne misumara lutveya kilita mara kilita mara di ma kilita sura adika saye enye aji enye aji senyoshi lobha တမချင်းဒေါ်ပါသူတပါကိုအကျော်မဲ့ကိုကြံစီခြင်းစိတ်ဆိုးခြင်းမောဟမသိမိုက်မဲ့ခြင်းမာနာပဝံညေဒိဋ္ဌိဆိုတာအယူအဆမှာမာယံတော်အယူအဆဝိသကိစ္စယုံမှမုံထိနမိတ်ထာထိုင်မှန်ခြင်းပြင်းရခြင်း ဥဒိစ္စစိတ်တွေဝေခြင်းစိတ်လှုပ်ရှားခြင်းပြီးတော့ဟိရိမကောင်းမှုလုံးရခြင်းကိုမရှိခြင်းအောက်တပါဆိုရင်မကောင်းမှုမလုံးခြင်းကိုမကြောက်ခြင်း အဲ့လိုကိလေသာဆယ်ပါးအကျဉ်ဆယ်ပါးရှိတယ်အကျဉ်ကိလေသာ1500ရှိတယ်တဲ့ဒါဆိုဒီကိလေသာတွေကအကျိုးမဲ့ကိုစောင်းတတ်တဲ့အတွက်တတ်တတ်တဲ့အတွက်နှောင့်ရှက်တတ်တဲ့အတွက်မာရာလည်းဖြစ်ပါတယ် ဒါကြောင့်ကိလေသာမာရလို့ခေါ်တယ်ခန္ဓာမာရခန္ဓာမာရဆိုတော့ခန္ဓာ၅ပါးခန္ဓာ၅ပါးကခန္ဓာ၅ပါးကြောင့်သေဆုံးသွားတယ်သေတယ်ယုတ်ကုပဲကြီးမဲ့ဆိုရင်တော့ဘယ်လောက် သိနိုင်လဲချစ်ချင်းလက်ပေါ်ပေါက်လိုက်မယ်ဒီခန္ဓာကိုယ်မှာနှလုံးကအလုံးမလုံးတော့ဘူးဆိုရင်သိတယ်အစုပ်ကအလုံးမလုံးတော့ဘူးဆိုရင်သိတယ်အုံနောက်ကအလုံးမလုံးတော့ဘူးဆိုရင်သိတယ်ကြောက်ကနှလုံးလုံးအလုံးမလုံးဘူးဆိုရင်သိတယ်တကယ်တော့ဥမဥတိန်တောင်အလုံးမလုံးဘူးဆိုရင် ဒါဆိုအဲ့လိုရုပ်ကြောင့်တည်ဆုံးသွားနိုင်တယ်ဆိုတာအတုပါကမ္မထံဖြင့်အရှင်လဲဆုံးတွင်နိုင်တယ်အဲ့ဒါကြောင့်ခင်ဗျာ၅ပါးနဲ့သိနိုင်တယ်လို့ဆရာတော်ကြီးတွေကဆုံးဖြတ်ထားတယ်အဘိတံခါရမာနာ အဘိတံခါရာဆိုတာကုတောပြုခြင်းအကုတောပြုခြင်းဒါဆိုကုတောပြုခြင်းကြောင့်လည်းတည်တယ်အကုတောပြုခြင်းကြောင့်လည်းတည်တယ်ကုတောပြုခြင်းဆိုတာဒီမှာလောကီကုတောကိုပြောတာနောင်ဘဝကိုလွန်လာတဲ့ကုတောကာမဂုဏ်ကိုလွန်လာတဲ့ကုတောဆိုရင်လောကီကုတောဖြစ်တယ် အဲ့လိုလောကီကုသောအဲ့လိုလောကီအကျိုးကိုမျောလန့်တဲ့ကုသောဖြင့်နောက်ဘဝရမှာပေါ့။ဘာကြောင့်လဲ။တဏှာရှိလို့ပါ။အဲ့လိုလောကီကုသောကြောင့်နောက်ဘဝရပြီးတော့အဲ့ဒီမှာလဲ။အိုနာတိခံစားရမှာပါ။အကုတော်လဲအဲ့လိုပဲ အကုသိုလ်လုံးလို့နောက်ဘဝရတယ်နောက်ဘဝမှာလည်းဥနာတိခံစားရတယ်ဒါကြောင့်အပိတံခါရာဆိုတဲ့ကုသိုလ်အကုသိုလ်ပြုခြင်းကိုမာရာလို့ခေါ်တယ်ဒါပေမဲ့ဒီမှာတတိထားခြင်းဒီမှာတတိထားတဲ့တယ်ဘာကြောင့်လဲဆိုတော့တချို့ကပြောမယ်အဲ့လိုဆိုရင်ကုသိုလ်လည်းမလုံးနဲ့ အခုတော်လိုက်မလုံးနဲ့တဲ့အဲ့လိုပြောရင်မာတာပေါ့လောကီကုသိုလ်ဒီမှာနောက်ဘဝမှာကာမဂုဏ်မိဝဲနိုင်အောင်ပြုတဲ့ကုသိုလ်ကိုမလုံးရပဲနဲ့နိဗ္ဗာန်အောင်မြင်နိုင်အောင်ကုသိုလ်ကိုပြုရတယ်ကုသိုလ်ဆိုတာဆယ်မျိုးရှိတယ် ကုသလကမ္မပဋ္ဌာလို့ခေါ်တယ်ဘယ်လိုမျိုးလဲဆိုတော့ဒါနာလူတန်ခြင်းသီလအကျင့်အာစာရာဘာဝနာတရားအထုတ်ခြင်းအပ္ပစာယနာယဟန်တွေကိုသူတော်ကောင်းတွေကိုအဋ္ဌိကယဟန်တွေကိုနဲ့လူ လူအောင်ပညာရှိတွေကိုယူသိခြင်းဝေယဝိစာယဟန်တွေကိုဝိနည်းဆောင်နိုင်အောင်ဝိနည်းဆောင်တာလွယ်ကူနိုင်အောင်ကူညီပေးခြင်းပြီးရင်ပတိဒါရာအညာဝိချင်းပတ္တနမောဒနာသူတပါးရဲ့ကုတော်ကိုတာထုခေါ်ခြင်း ဓမ္မဒေသနာတရားဟောခြင်းဓမ္မတဝနာတရားနာခြင်းနဲ့ဒေထုစုကမ္မဒီကိုချက်ကအကောင်လုံးကုသိုလ်ဖြစ်တယ်အမှန်တရားကုသိုလ်ကောင်းတရားဖြစ်ပါတယ်လို့ယုံကြည်ခြင်းယူဆခြင်းဒါဆိုအလုံးမျိုးကုသိုလ်စေပါကိုလောကီ လောကီကာမကာမဂုဏ်တွေခံစားနိုင်အောင်ပြုချင်စိတ်တွေဖြစ်ပေါ်လာနိုင်တယ်။အဲလိုမျိုးပြုချင်စိတ်တွေကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏတွေနဲ့နောက်ဘဝမှာလည်းဩနာတိခံစားရမှာဒါပေမဲ့ဒီကုသိုလ်7ပါးကိုဘဝ မာလွတ်သွားအောင်အားထုတ်မယ်ဆိုရင်ကြင်ကြံအားထုတ်မယ်ဆိုရင်အမတန်မြင်မြတ်တယ်ပေါ့အဲ့လိုဆိုရင်မာရာမဟုတ်တော့ဘူးမြတ်မြင်မြတ်တယ်လားတကယ်ကုသိုလ်နိဗ္ဗာန်လားဖြစ်တာလားပြီးတော့ဦးဇင်းတို့မှာ Kota Mara dewa Kota Mara Sodadewa Na Kodata Mara Mara. Marnata manata, Marnata da para wata wati Sodak Nabi Ma Nidere. Nabi Ma dewa Dewakota Mara. မာနကဘာလုံးနေလဲလို့တချို့ကမေးလိုက်တယ်ပေါ့နောက်ရှင်းမလားဆက်လက်ပြီးမကောင်းတာတွေလုပ်တယ်မလားဆိုပြီးတချို့ကမေးလိုက်တယ်အဲ့တော့ဦးစင်းတို့ကဝဇိရဗုဒ္ဓတိကာဆိုတဲ့ပါဠိကျမ်းမှာအဖြေရနိုင်ပါတယ်ဝဇိရဗုဒ္ဓတိကာဆိုတဲ့ စัจจသင်္ကာယနာမှာလက်ခံထားတဲ့ပါဠိကျမ်းမှာမတွေ့ရလဲဆိုတော့အမီးကိုတွေ့ရတယ်။ဘာမီးလဲမြတ်စွာဘုရားဘာကြောင့်မမရဲ့လက်စားမှုကိုမပယ်တတ်ဘူးလေတဲ့အဖြစ်လိုက်ရှိတယ်ပယ်တတ်တာတဲ့ အရှင်ဥပကုတ်တာအချိန်မှာပယ်တတ်ထားတဲ့အရှင်ဥပကုတ်တာရဲ့ကြီးစုကြောင့်ပယ်တတ်ထားတယ်အဲ့တော့တချို့ကပြောတတ်တယ်အရှင်ဥပကုတ်တာကမဟာယာနာမှာပဲရှိတယ်တဲ့တမဲ့ဝစီရဗုဒ္ဓတိကာဟာထေရဝါဒဗုဒ္ဓဘာသာကျမ်းဖြစ်လို့ထေရဝါဒမှာလည်း ဥပဂုတ်တာအရှင်ဥပဂုတ်တာရှိပါတယ်လို့ပြောရပါတယ်။ဒါဆိုအရှင်ဥပဂုတ်တကဘာလို့ထလဲဆိုပြီးတော့မာနကိုဒေဝေချာချာဆုံးမလိုက်တယ်တဲ့။အဲ့လိုမာနကိုဒေဝေချာချာဆုံးမထားတာအရင်ကမြတ်စွာဘုရားနဲ့ မုတ်ကလံမထင်မြန်းချိကမိစီမနိကေမာရတစ္စနီယာတုံးမှာတရားတဲ့အတိုင်းမုတ်ကလံမထင်မြန်းချိကလည်းမနက်ကိုအမျိုးဆုံးနီးနဲ့ဆုံးမလိုက်ပြီးတော့အရှင်ဥပဂုတ်တာကအဲ့ဒီအကြောင်းကြောင့်ထပ်ဆုံးမပြီးရင်မနက်ကတဲ့မှာမှုကိုရပ်သွားပြီတဲ့ ဒါကြောင့်လောကပိညတိဆိုတဲ့ပါဠိကျမ်းမှာပါသိရလဲဆိုတော့မာလောတပ္ပဗုတိဗုဒ္ဓတာပနေမုတုကောဇာတော်တဲ့အဲ့ဒီအချိန်မှာစာပြီးဒီဥပကုတ်တာဆိုတဲ့ယဟန္တာမထေရမြတ်ကြီးရဲ့ဆုံးမခြင်းမှာစာပြီး မနတာမတဲမာတော့ဘူးတဲ့မတဲမာတာဖြစ်သွားပြီတဲ့တဲတယ်ဆိုပြီးတော့ဒီမှာခေါင်းမာတယ်လို့လည်းပြောရပါတယ်မာရကာအဲ့ဒီဆုံးမမှုကြောင့်ကိုကိုကိုပြန်ဆင်ခြင်လိုက်ပြီးတော့မကောင်းတာတွေမလုံးတော့ဘူးလို့ပြောချင်တာမုဒုကောဆိုတော့ မတဲမာဘူးလို့ပြောချင်တာဒါပေမဲ့ဒီမှာမုဒုကောဆိုတာစိတ်ကနူးညံ့တာကိုပြောတာမကောင်းတာကိုမလုံတာကိုပြောတာဒါဆိုမနကအခုဘာမှမကောင်းတာမလုံတော့ဘူးလို့ဆရာတော်မထေမြတ်ကြီးတွေကဝဇရပုဒ္ဓတိကာမာယောအဲ့ဒီလောကပညာတိကျမ်းမာယောဆုံးဖြတ်ထားပါတယ် ပြီးရင်မီဆူမာရာဆိုတာရှိတယ်မီဆူဆိုတာဒေချေဒေချေမာရာတဆောဦးဇင်းတို့မှာဒီလိုမာရာ၅ပါးရှိတယ်အဲ့တော့ဦးဇင်းတို့ကဒီနဲ့ပြောပြချင်တာကမာနရဲ့စိတ္တ၁၀ပါး မြတ်စွာဘုရားကဒုက္ခရစရိယာဆိုတဲ့ချိုးချံတဲ့အကျင့်တွေကိုတောထဲမှာဆရာလောင်းဘဝဆရာလောင်းအချိန်မှာကျင့်ကြံအားထုတ်တဲ့အခါမှာမာနကလာတယ်တဲ့ဒီကိစ္စကိုသုတ်တန်နိပါတာဆိုတဲ့ပါဠိကျမ်းမှာတွေ့ရတဲ့ပဋ္ဌာနာတုတ် အတက်ကတာရှင်းပြခြင်းမှသိရပါတယ်။အဲ့ဒီမှာရှင်းပြထားတဲ့အတိုင်းမြတ်စွာဘုရားကဒီချိုးချတဲ့အကျင့်တွေကိုအားထုတ်တဲ့အခါမနကထင်တယ်။အော်အခုမြတ်စွာအခုဒီဘုရားလောင်းကတော်တော်ပိန်သွားပြီတော့တော်တော်ကိုပိန်သွားပြီအဲ့လိုဆိုရင်သူစီကိုလာပြီးတော့သူကို ချိန်ချောက်လိုက်ပြီးတော့တခါတည်းလူထွက်စီမယ်ချိန်ချောက်လိုက်ပြီးတော့လူထွက်စီလိုက်ပြီးတော့ဘာနိဗ္ဗာန်မှာမအောင်မြင်နိုင်ဘူးဆိုပြီးတော့ဆရာလောင်းစီမှာပေါ်ပေါက်လာပြီးတော့ဆရာလောင်းကိုအဲ့လိုရှောက်ထားတယ် ယတိယဟန်ဂေါတမကြီးဒီမှာပါလုံးနေတော့တော်တော်တိမ့်သွားပြီတည်တော်မယ်အသက်ကဆိုရင်ပိုးကောင်းတယ်တဲ့အဲ့ဒီမှာမြတ်စွာဘုရားကမနတ်ကိုဆုံးမလိုက်ပြီးတော့မနတ်ရဲ့စိတ္တ၁၀ပါးကိုမိန်တော်မူတယ် အဲ့တော့အခုမာရကဘာမှမကောင်းတာမလုပ်ဘူးဆိုပြီးတော့မာနရဲ့စိတ်တလာနှောက်ရှက်လို့ရမလားလို့တချို့ကမင်းနိုင်တယ်ပေါ့အဲ့တော့မာနကမနှောက်ရှက်နိုင်ဘူးဆိုပြီးမာနရဲ့စိတ်တလာနှောက်ရှက်နိုင်မလားဆိုတာကတော့စာပေမှာဥစဉ်မတွေ့ဘူးပေါ့ဒါပေမဲ့အဲ့ဒီမာနရဲ့စိတ်တ10ပါးဟာဒီကိလေသာမာရာ ကိလေသာ7ပါးနဲ့အတော်ဆန်တဲ့အတွက်ဘာပဲဖြစ်ဖြစ်တေထားတဲ့တဲ့။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားကမရဏရဲ့စိတ္တ7ပါးကိုမိန်တော်မူတဲ့အခါတကယ်စိတ်ရဲ့အညစ်အကြေးတွေကိုမိန်တော်မူတာပဲ။ဒါဆိုဘယ်လိုမိန်တော်မူလဲဆိုတော့ ကာမာတေပထမသေနာမနတဲ့ရဲ့ပထမစိတ်တကကာမဂုဏ်ဖြစ်ပါတယ်တဲ့ကာမဂုဏ်ဆိုတာမင်းတို့မြဝဲခြင်းကာမဂုဏ်မြဝဲခြင်းမကဘူးမျက်စိနာနာရှာယုံတဲ့စိတ်မှာကာမဂုဏ် ဒါဆိုချမ်းသာတဲ့ခင်စားချက်ကိုတောင်ရှာတွေ့ပြီးတတ်မဲ့မှုကိုလည်းပြောလို့ရပါတယ်ဒီကဘာဒီလောကဒီခန္ဓာကိုယ်ဒီစိတ်ပေါ်မှာဥပါဒံဆွဲလာမှုရတဲ့မြတ်ဟာကာမဂုဏ်ရအောင်ဘဝရအောင်ဖြစ်တယ်။ဒါကြောင့် ကာမတေပထမသေနာဆိုပြီးတော့မာနကာမြတ်စွာဘုရားကကာမဂုဏ်မိဝဲအောင်နှိုးဆော်ပေးတာလို့ပြောတာအဲ့တော့မာနရဲ့စိတ်တနံပါတ်1ကကာမဂုဏ်တွေဖြစ်တယ်ဆိုတော့အဲ့ဒီစိတ်တမှာဘာကြောင့် ဝယ်သွားရမလဲ။ဘာကြောင့်အဲ့ဒီစစ်တပ်ကိုရှောင်ရမလဲ။ဘာကြောင့်အဲ့ဒီစစ်တပ်ကိုနိုင်အောင်ကြိုးစားအားထုတ်ရမလဲဆိုတော့အဲ့ဒီစစ်တပ်ကချမ်းသာအောင်လုံးမမဟုတ်ဘူး။နေတာအောင်မြဲအောင်လုံးမမဟုတ်ဘူး။မိခင်ရှိပါအားထုတ်နိုင်အောင်လဲလုံးမမဟုတ်ဘူး။တမဲမနရဲ့စစ်တပ်ကတမဲ အဲ့ဒါပဲလုံးမယ်အဲ့တော့မရဏရဲ့စစ်တနံပါတ်1ကာမဂုဏ်ကိုမိဝဲမဲ့ဆိုရင်ရှားမဲ့ဆိုရင်ဓာဘောကြမဲ့နှစ်သက်မဲ့ဆိုရင်ဒီချင်းတရားကိုပဲမျော်လင့်နိုင်ပါတယ်တခြားမျော်လင့်ချက်တော့မရှိပါဘူးဒါကြောင့်ကာမဂုဏ်ကိုမိဝဲခြင်းနဲ့ဆိုရင် တ်မဲ့ခြင်းလဲဆိုလို့ရှိရင်ဒီချင်းကိုလိုချင်တယ်လို့ဖြစ်သွားပြီအဲ့တော့ဒီကာမဂုဏ်နဲ့တိုက်ခိုက်ရမယ်တိုက်ခိုက်ရတာတတိပဋ္ဌာန်၄ပါးနဲ့တိုက်ခိုက်ရတတိပဋ္ဌာန်၄ပါးနဲ့တိုက်ခိုက်ပြီးမှပဲဒီကာမဂုဏ်မြွယ်ခြင်းတဲ့စိတ်တွေကိုနိုင်နိုင်ပါတယ် မနရဲ့စိတ္တနံပါတ်2ဆိုရင်အာရတိလို့ခေါ်တယ်ဒုတိယအာရတိဝုစတိတဲ့မနရဲ့စိတ္တနံပါတ်2ကလုံမွေလျော်ခြင်းဖြစ်ပါတယ်တဲ့ဒီမှာလုံမွေလျော်ခြင်းအထိကတရားအားထုတ်ခြင်းကိုမမွေလျော်ခြင်းတော်ရာအစောက်တည်ခြင်းကိုမမွေလျော်ခြင်းကိုပြောတာ ဒါဆိုလက်ကရကမတွေကလည်းတရားစခန်းဝင်မဲ့ဆိုရင်တရားအားထုတ်မဲ့ဆိုရင်တချို့ကအော်ဒီမှာတရားအားထုတ်တာတော်တော်ကမှန်းစရာကောင်းတယ်ပြင်းစရာကောင်းတယ်လို့တောင်ပြောတတ်တယ်အဲ့လိုမျိုးအချိန်မှာတတိထားမယ်မာနရဲ့စစ်တပ်နံပါတ်2ရောက်ပြီတမဲတမဲဒါကြောင့် တိုက်ခတ်ရတာပေါ့နောက်ပြီးတတိယခုံပိပါတာတေတဲ့ဒါရဲ့စိတ္တနံပါတ်3မုတ်တိတ်ဇာလောင်ခြင်းဖြစ်ပါတယ်တဲ့ မုတ်သိဇာလောင်ခြင်းကြောင့်တချို့ကအာမထုတ်တော့ဘူးဒါနာသီလဘာဝနာကိုမလုပ်တော့ဘူးဆိုပါစို့စင်ရတဲ့ပုဂ္ဂိုလ်တွေကဇာလောင်လို့ခေါ်ကြတယ်အဲ့လိုခေါ်လိုက်ပြီးတော့ဒီတယ်ဒါကြောင့်မြန်မာဆွေမျိုးစကား ကူမှာတောင်းမှာဒီလာကောင်းမှာဆိုတဲ့ပြုစုခြင်းဟာအမတန်တရားနဲ့မညီဘူးပေါ့ဥမာမတောင်းလို့ဒီလာကောင်းရပါတယ်ဘာကြောင့်လဲဆိုတော့ဒီလာမကောင်းဘူးဆိုရင်ဥမာတောင်းမှာမကုန်ဥမာတောင်းမှာမဟုတ်ဘူးပေါ့ တီလာကောင်းမှပဲကုတော်ရတဲ့ကုတော်ရပြီမှပဲလောအပ်တာတွေပြည့်စုံတယ်ယဟန်တွေယောဂီတွေသီလရှင်တွေကတရားအားထုတ်တဲ့အခါသူတို့လိုချင်တဲ့စားစရာတွေတရားရိပ်တာမှမရဘူးဆိုရင်ရိပ်တာမှထွက်ကြတယ် ဒါကြောင့်အဲ့ဒီမှာလဲတတိထမနက်ရဲ့စစ်တပ်နံပါတ်3ရောက်ပြီးတမ်းမယ်စတုတ်ခီတန်ဟာပဝုစတိတဲ့ မနရဲ့စိတ်ဓာတ်နံပါတ်၄ဆိုတော့တဏှာတဲ့တဏှာတတ်မဲ့ခြင်းဒီမှာတဏှာတတ်မဲ့ခြင်းဆိုပြီးတော့ကာမဂုဏ်နဲ့မတူဘူးကာမဆိုတဲ့စိတ်ဓာတ်ကလာပြီးတော့စံတတ်တဲ့တရားလောင်းကလည်း ဆရာလောင်းကလည်းဘောဓိညောင်ပင်ဟောင်းမှာတရားအားထုတ်တဲ့အခါမနက်ကသူရဲ့တမီတမီ၃ယောက်ကိုပို့ထားတဲ့ဥစဉ်မှမိတဲ့အတိုင်းကာမအရတိရာဂ အဲ့တော့မနရဲ့တနည်း၃ယောက်ကလာပြီးတော့အမျိုးစုံနည်းနဲ့ဖျားလောင်းကိုစတ်တတ်တဲ့ဘယ်လိုမျိုးစတ်တတ်လဲဆိုတော့သူတို့ကအလားဆုံးယုံနဲ့ကိုကိုပြားတယ်ပြီးတော့ကလေးကိုင်လိုက်ပြီးတော့ကလေးတယောက်ကိုင်လိုက်ပြီးတော့ပြားတယ်ကလေးနှစ်ယောက်ကိုင်လိုက်ပြီးတော့ပြားတယ် အမျိုးစုံကြီးနဲ့ဆရာလောက်ရှိမှလည်းကားလိုက်ပြီးတော့ကြိုးစားတယ်အဲ့ဒါမာနရဲ့စစ်တနံပါတ်1ကာမစစ်တနံပါတ်4ဆိုရင်တဏ္ဍာတမချင်းတမန်အဲ့တော့အဲ့ဒီကာမတွေကိုတတ်မဲ့လိုက်မယ်ဆိုရင် စစ်တနံပါတ်၄ရောက်ပြီးတတ်မယ်ပြဲဆမသီနမိန်ထန်တေတဲ့မန္နရဲ့စစ်တနံပါတ်၅ဟာတိုင်းမိုင်းချင်းနဲ့ပြင်းရချင်းတိုင်းမိုင်းတဲ့ တင်းဤတယ်ဆိုပြီးတော့မကြိုးစားခြင်းတော့ဘူးအဲ့ဒီမှာကာမဂုဏ်တွေပြန်မိဝဲခြင်းတဲ့စိတ်ဖြစ်ပေါ်လာပြီးတော့အဲ့ဒါကြောင့်မနရဲ့စစ်တငါပါလာမယ်ဆိုရင်တတ်မယ်လို့သိရပါတယ်ထိုင်မိုက်တဲ့အခါပြင်းရည်တဲ့အခါဒေချင်တရားရောက်ပြီးတတ်မယ်လို့သိရပါတယ် စတ္ထာဘီရူပဝုစတိတဲ့မာနရဲ့စိတ်တနံပါတ်6ဆိုရင်ကြောက်လန့်ခြင်းအဲ့ဒါတော့မာနကအမတန်ကြောက်အောင်လုံကြီးတယ်ဟုတ်ဒါမဲ့ဦးစင်ကပြတဲ့အတိုင်းမာနကတော်တော်နောက်ကျသူကအချိန်မီပြီးမလားပဲနဲ့နောက်ကျလို့ရှိတယ်ဟုတ်ယဟန်တာတူ မြတ်စွာဘုရားကဖျားပွင့်တော်မူပြီးနောက်မနက်ကလာပြီးတော့ကြောက်လန့်ကိုကြိုးစားတယ်စပါစို့ရာဟုလာမြတ်စွာဘုရားရဲ့တားတော်ရာဟုလာအရှင်ရာဟုလာကိုလည်းကြောက်လန့်အောင်ကြိုးစားတယ်ဒါမဲ့ဒီဘုဂိုလ်သူများဟာကြောက်လန့်ခြင်းမှာ ဒေါတာအကောင်လုံးမှာကင်းလို့သွားတဲ့အတွက်မကြောက်တော့ဘူးဒါပေမဲ့ဒီစစ်တပ်ကိုတုတ်တန်ပါတာအထက်ကတာရှင်းပြချက်မှာရှင်းပြထားတဲ့အတိုင်းတော်ရာစောင့်တည်တဲ့အခါငွေစာတဲ့အမျိုးဆောင်ဟာကိုကြုတ်ချင်းကိုပြောတာတဲ့ အဲ့တော့ဒကရကမတို့ကယောဂီတွေတချို့ကတရားရိပ်တာဝင်လိုက်ပြီးတော့ငွေရှိတယ်ခွေးရှိတယ်ဂျပူရှိတယ်ဆိုပြီးတော့ကြောက်ကြလိုက်ပြီးတော့ဆွဲသွားတယ်အဲ့လိုငွေရှိတယ်ကင်းကြီးကောက်ရှိတယ်ကင်းချင်များရှိတယ်ချင်အရာများတယ်ဆိုပြီးတော့ တတိထားရမယ်မာနရဲ့စိတ်တနံပါတ်6ရောက်ပြီးတမ်းပဲတတတမီဝိစကိစာတေတဲ့မာနရဲ့စိတ်တနံပါတ်9ဟာယုံမှားဖြစ်တယ်အဲ့ဒါတော့အများကြီးတယ်တကယ်တော့ တရားရိပ်တာမှာအကန့်အသတ်မထားပဲနဲ့လာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကတွေ့တာအဓိကတိယုံမှားမှုကြောင့်တွေ့တာအော်ဒီနီလန်းဖြင့်ငါနိဗ္ဗာန်အောင်မြင်နိုင်မလားမသိဘူးနော်အော်ဒီဆရာတော်ကသူကငါကိုတရားပြနိုင်မလားမသိဘူးနော်ဆိုပြီးတော့ယုံမှားမှုဖြစ်သွားပြီပေါ့ ယောမမုကအဓိကမြတ်စွာဘုရားတရားတန်ခါနဲ့ပတ်သက်ပါတယ်အဲ့တော့ယုံမှားမှုလားလဲဆိုရင်တတိထားရမယ်ပေါ့ဘာနာရဲ့စစ်တနံပါတ်9ရောက်ပြီးတမ်းမဲ့မက်ခေါ်ဓမ္မောတေအတ္ထမောတဲ့မက်ခေါ် မက်ခေါ်ဆိုတာဂျေဇုကိုခြေဖြတ်ခြင်းဂျေဇုကိုမသိခြင်းလည်းပါတာပေါ့ကတိညူကတဝေတီဆိုတော့ဂျေဇုကိုသိခြင်းဂျေဇုကိုအထူးသိခြင်းတဲ့ရစာဘုရားကလည်းမိန်တော်မူတယ်ကြတော့စာပေမှာတွေ့ရတဲ့အတိုင်း စားပေမှာတရားတဲ့အတိုင်းကျေးဇူးကိုသိခြင်းကျေးဇူးကိုအထူးသိခြင်းဆိုတာဆက်ခြင်းကျေးဇူးကိုဆက်ခြင်းကိုပြောတာတိတာမကဘူးဆက်ခြင်းယဟန်တွေဆိုတော့တချို့ကမေးနိုင်တယ်အရှင်ဖေယားအရှင်ဖေယားနေတိုင်းဆောင်းကန်ကြွားတယ်ပေါ့ အဲ့လိုဆိုရင်နေတိုင်းဆုံးလဲရတာပေါ့ရှင်ဖျားသင်္ကလဲရတယ်ကြောင်းလဲရတယ်စီးလဲရတယ်အဲ့ဒါကြီးစုကြီးလိုက်တာပေါ့နော်ဖျားအဲ့လိုဆိုရင်အရှင်ဖျားအဲ့ဒီကြီးစုကိုဘယ်လိုဆက်မလဲနော်အဲ့ဒီဟာအတွက်လဲပါဠိစာပေမှာဖြည့်ရှင်းချက်ရှိပါတယ် လောကီဆိုတဲ့အာမိတာအာမိတာဆိုတော့အငြိအကြီးလို့ပြောလို့ရတယ်နော်အာမိတာဆိုတဲ့လောကီဂျေစုကိုလောကုတ္တရာဂျေစုဖြင့်စက်တာအကောင်းဆုံးပဲလောကီဂျေစုဖြစ်တဲ့ဒါနာ ဆယ်ဖြာကိုလောကုတ္တရာဂျေဇုဖြစ်တဲ့မြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားရဲ့မြင့်မြတ်တဲ့လမ်းကိုညွှန်ပြခြင်းဖြင့်အကောင်းဆုံးဆက်နိုင်ပါတဲ့လောကီဂျေဇုဆိုတော့ဒါနာ၁၀ပါးဖြစ်ပါတယ် အနံပါဏဝတ္ထယနမာလာကန္ထဝိလေပနာသိယာအာဝတ္ထပတိပနံတဲ့ပတိပေယံဒါဆိုစားစရာတောင်းစရာဝတ်စရာစီးစရာပန်းပွင့်တွေဝင်းကြံ လိန်စရာလေလျောင်းစရာနေစရာပြီးတော့နီစီနီဒါဆိုအဲ့လိုဒါနာ10မျိုးကိုဒကာရကာမတွေအချင်းချင်းအဲ့ဒီ10မျိုးအားလုံးမဟုတ်ပဲနဲ့တချို့ကိုယဟန်တော်တို့ကိုရောလူတတ်ပြီးရဲ့ ဟူဇော်ပြီးယံလောကုတ်လောကီဂျေစုလို့ခေါ်ရပါတယ်ဒီလောကီဂျေစုကိုယဟန်တွေကဓမ္မဒေသနာဆိုတဲ့တရားဟောခြင်းဖြင့်စာပြရပါတယ်တခြားနည်းနဲ့ပြောမယ်တက္ကတက္ကမတွေကယဟန်တွေဘက်ကို တာဝန်၅ချက်ရှိပါတယ်။ယဟန်တွေကဒကာဒကာမတွေဘက်ကိုတာဝန်၆ချက်ရှိတယ်တဲ့။မြတ်စွာဘုရားဒီခဏိကေတိကာလောဝါဒတုတ်မှာမိတ်တော်မူပါတယ်။ဒကာဒကာမတွေကယဟန်တွေကိုစိတ်မှာမေတ္တာဖြင့်စစ်ဆံရမယ်တဲ့။စကားမှာ မေတ္တာဖြင့်ဆက်ဆံရမယ်တဲ့အလုံးမှာမေတ္တာဖြင့်ဆက်ဆံရမယ်တဲ့ယဟန်တွေကိုတခါမပိတ်ရဘူးတဲ့ဒီမှာဆရာတော်မထေရမြတ်ကြီးတွေကရှင်းပြထားတယ်မိမိကုတ္တတကားကိုမပိတ်ရဘူးတဲ့ ကိုစင်ကကိုယ်တိုင်နားလည်တဲ့အတိုင်းဆိုတော့တက္ကရကမတွေကယဟန်တွေကိုလှူမယ်လို့ဆုံးဖြတ်လိုက်ပြီးတော့အဲ့ဒီဆုံးဖြတ်ချက်ကိုမဖြစ်စေရဘူးလို့သိရပါတယ်။ဒီရဲ့ယဟန်တွေကိုပစ္စည်း၄ပါးဖြင့်ထောက်ပံ့ပေးရမယ်လို့မြတ်စွာဘုရားတိကာလောဝါဒတုတ်ပါမိန့်တော်မူပါတယ်။ အဲ့ဒီမှာတက္ကရကမဒွိကယဟန်ဘက်ကိုကျေးဇူးအကြီးမားဆုံးညာနာပြီးပေါ့ယဟန်တွေဆိုရင်တက္ကရကမဒွိဘက်ကိုကျေးဇူးဘယ်လိုဆက်ရမလဲဆိုတော့ပထမအားဖြင့်မကောင်းတာမလုပ်အောင်ဆုံးမရမယ်တဲ့ကောင်းတာလုပ်အောင်ဆုံးမရမယ်တဲ့ ဒကာဒကာမတို့ကိုမေတ္တာဖြင့်ဖြည့်ပေးရမယ်တဲ့ဒကာဒကာမတို့ကမကြဘူးတဲ့မြတ်စွာဘုရားရဲ့တရားတော်ကိုဟောရမယ်တဲ့ဒကာဒကာမတို့ကကြားဘူးတဲ့မြတ်စွာဘုရားရဲ့တရားတော်ကိုသေချာနားလည်အောင်သေချာမှတ်မိအောင်ပြန်ဟောရပါတယ်တဲ့ပြီးရဲ့ နဲ့ဒီလမ်းကိုပြရမယ်တဲ့အဲ့တော့တက္ကတမကံအာစိတ်ခံတေးဆိုတဲ့မြတ်စွာဘုရားရဲ့အဆုံးအမမှာတက္ကတဆိုတာနတ်ပြည်ပါပဲတက္ကတမကံမကံဆိုတာလမ်း တက်ကတာဆိုတာနတ်ပြည်ကိုနတ်ပြည်ကိုလမ်းအာစိတ်ခတ်တယ်တဲ့ပြားကြပါတယ်တဲ့ယဟန်တွေကတက္ကရကမတွေကိုနတ်ပြည်လမ်းကိုပြရမယ်တဲ့အဲ့တော့ဒကဒကမတို့ကနတ်ပြည်မကားပဲနဲ့မေဖို့တောင်အောင်မြင်နိုင်အောင်လဲ မြတ်စွာဘုရားကဒါရိပုတ္တရာမထေမြတ်ကြီးကိုတောင်မိတ်တော်မူတယ်လို့သိရတယ်။တခါတော့ကဗျာမဏပုံနာတူကအရာနေမကောင်းသွားပြီးတော့သိဆုံးသွားမယ်လို့သိရတယ်။အဲ့တော့ဒါရိပုတ္တရာမထေမြတ်ကြီးကအဲ့ဒီဗျာမဏပုံနာစီသွားပြီးတော့သူ့ကိုဇမ်းရအောင် ဗျာမာပြီးဗျာမာဖြစ်အောင်ဟောတော်မူတယ်အဲ့ဒီမှာဗျာမာနာပေါ်ကမ္မထကမ္မထံကိုတရားအားထုတ်လိုက်ပြီးတော့ဇံအောင်မြင်လိုက်ပြီးတော့ဗျာမာပြီးရောက်တယ်ဗျာမာဘုံမှာ ဘဝရာပြီးတော့နိဗ္ဗာန်မရဘူးပေါ့အဲ့ဒီတော့ဒါရိပုတ္တရာမထေရမြတ်ကြီးကမြတ်စွာဘုရားစီလာပြီးတော့အကြောင်းကြားပေးတယ်ပေါ့ဗျာမဏဘုန်းနာကိုအစမ်းရအောင်ဆုံးမတော်မူတယ်တဲ့ အဲ့တော့မြတ်စွာဘုရားကလည်းနီးတယ်ဘာကြောင့်သူ့ကိုနိဗ္ဗာန်လမ်းမဆုံးပါဘူးလေတဲ့ဒါရီပုတ္တရာမထေရမြတ်ကြီးကဖြေတယ်အရှင်ဘုရားသူကဗျာမနာပုံနာဆိုတော့ဒီဗျာမနာပုံနာတွေကသူတို့အားလုံးကဗျာမဖြစ်ခြင်းတဲ့ဗျာဒါကြောင့်သူကဗျာမဖြစ်ခြင်းတဲ့ဆိုပြီးတော့တပည့်တော်ကသူကကျင်းနာအောင်အဲ့လိုဇမ်းရအောင်ဟောထားပါတယ်ဗျာတဲ့ ယမနာပေါင်းသားရဲ့ကုသိုလ်ကောင်းမှုအမတန်များလို့သူကအဲ့ဒီပြန်มาပြီးမှတောင်ထတရားနာထောင်ပြီးအဲ့ဒီမှတောင်နိဗ္ဗာန်အောင်မြင်သွားတယ်လို့သိရတယ်။ဒါဆိုဒကာဒကာမတို့ကိုနတ်ပြည်ရောက်အောင်လဲဟောရပါတယ်။မက်ဖို့အောင်မြင်အောင်လဲဟောရပါတယ်လို့သိရတယ် တဆိုယဟန်တွေကတက္ကတက္ကမတို့ကိုဂျေစုဆိုင်ရတာပေါ့ဂျေစုဆိုင်ရအဲ့လိုဂျေစုကိုမတိတတ်တဲ့ပေါ်ပေါ်ဆိုရင်ဂျေစုကိုခြေဖြစ်တဲ့ပေါ်ပေါ်ဆိုရင်မက်ခေါ်လို့ခေါ်တယ်အတိဝိဒကအတ္ထကထာဆိုတဲ့ပါဠိကျမ်းမှာထပ်ပါသိရလဲဆိုတော့မြတ်စွာဘုရားရဲ့အဆုံးအမ ဝိနည်းသိခတ်ဖို့ကတိ9000ကျော်မြတ်စွာဘုရားရဲ့အဆုံးအမအားလုံးကိုမလိုက်နာဘူးဆိုရင်အဲ့ဒီယဟန်တော်ကကတိညုကတဝေဒီမဟုတ်ဘူးတဲ့မြတ်စွာဘုရားရဲ့ကြီးစိုးကိုတကယ်သိတဲ့ဆိုရင်မြတ်စွာဘုရားရဲ့သိခတ်ဖို့အကောင်လုံးလိုက်နာရမှာပါတဲ့ အဲ့လိုဆိုရင်ပိုက်ဆံလည်းမကန်ရဘူးပေါ့ယစာဖျားတာတော့ဗာမိန်တော်မူလဲဆိုတော့အင်္ဂုတ်တော်နိကေနေမှာယစာဖျားမိန်တော်မူတာကတကယ်တော့ဒီအပပဝရိတလူဇောလူဇောတွေဆိုရင် ကတ္တညုကတ္တညုကတ္တဝေဒီမရှိဘူးတဲ့ဂျေဇုကိုမတိတတ်တဲ့ပေါ်ပေါ်ကိုမြတ်စွာဘုရားလူစိုးတောင်ခေါ်ထပ်တယ်ဒါကြောင့်မြတ်စွာဘုရားရဲ့ဒိဋ္ဌာတော်ကိုမြတ်စွာဘုရားရဲ့ဝိနည်းတော်ကိုအမြဲတမ်းစောင့်တရားတဲ့တစ်ချက်မှမကျူလို့ရဘူးတစ်ချက်မှကျူလို့ရင်လူစိုး အတပပုရိတတပုရိတဆိုတာဒူတော်ကအတပုရိတဆိုရင်ဒူတော်မကောင်းဖြစ်သွားပြီပေါ့လူဆိုးပေါ့ဒါဆိုအဲ့ဒီမှာလဲမက်ခရောဖြစ်သွားပြီဓမ္မောဓမ္မောဆိုတာမာနာဖြင့် ခက်ထန်ခိုင်းမာချမ်းတဲ့မာနာဖြင့်ခက်ထန်ခိုင်းမာချမ်းဆိုပြီးတော့အော်ငါဒီတိတ်ခပုတ်ကိုမလိုက်နာချင်ဘူးငါကောင်းတယ်ငါလောက်တာကောင်းတယ်ငါကုတော်လည်းလုပ်တယ်ဆိုပြီးတော့ဝဏီဆောင်တဲ့ရဟန်းတွေကိုတွားပြီးစရာမလိုဘူးငါပြီးတယ်ဆိုပြီးတော့မာနာဖြင့်ခိတ္တခိုင်းမှာချင်းဖြစ်ကြသည် ဒကဒကမာတို့ကလည်းတချို့မှာလို့တွေ့ရတယ်ငါစီးပွားရေလုံးရမယ်လေဆိုပြီးတော့ဒါကြောင့်လိန်ပြောမှာဖြစ်တယ်တဲ့အဲ့ဒီမှာဓမ္ဘောမာနာဖြင့်ကိတ္တံခိုင်မာခြင်းဖြစ်သွားပြီဒါဆိုအဲ့လိုမက်ခေါ်ဂျေဇုကိုချစ်ဖြစ်ခြင်း တံဘောမာနဖြင့်ခိတ္တခိုင်မာခြင်းဖြစ်သွားတဲ့အခါအလုံးမျိုးလုံရင်ကောင်းတယ်အဲဒါလည်းရပါတယ်လို့ထင်မြင်တဲ့အခါတတိထားရမယ်။မိုင်မာရဲ့စိတ်ဓာတ်နံပါတ်၈ရုပ်ဤတမန် लाभो तिलोको तक्कारो निस्सालद्धो सयोयपोड लाभो लला तिलोको चौसौ छ चौचा छ तक्कारो युति छ युति क्यों छ sa let ho sa yo yato. Mekong den ni che ya tha cha Acha acha te. Đó so လာဟောပိလောကောတကာရောမိစ္ဆာလထောဆယောယတောဆိုတာဦးဇင်းကိုဆရာတော်တပါးကမိန့်တော်မူတဲ့ဒီဟာအားလုံးကိုမိစ္ဆာလထာနဲ့ပတ်သက်ပါတယ်တဲ့မိစ္ဆာလထာဆိုတာမကောင်းတဲ့ဤဖြင့်ရာသွားတဲ့ဟာကိုမိန့်တော်မူတယ်တပည့်မဲ့အဲ့ဒီမူရင်းနည်းနဲ့လဲယူလို့ရလာဘောတိလောကောတကာရော လက်လာပါအရမ်းများများရာသွားရင်ကြောကြမှုအရမ်းများများရာသွားရင်ယူသိမှုအရမ်းများများရာသွားရင်လည်းတရားအာမထုတ်ပဲနဲ့တီလာကိုဖြက်ပြလိုက်ပြီးတော့ကျူးလွန်လိုက်ပြီးတော့ဒေချင်းခံစားရမှာ အဲ့လိုအများကြီးတွေ့တယ်လလာဘာကြောကြမွန်ယူသေးမွန်ရာသွားပြီးတော့အရင်ကစောက်တီခက်တဲ့တီလာဝိနည်းကျူးလွန်တာအများကြီးတွေ့တယ်အများကြီးပဲပြန်မကောင်းတဲ့ဤဖြင့်ຢာထားတဲ့အချမ်းအယံဆိုတော့ ဒတ်ဒကဒကမတို့ကိုမိမိဖိုင်းဆိုင်မှုကိုပေးလိုက်ပြီးတော့ကုလဒုတကဆိုတာဒီမိသားစုတွေကိုဖျက်ဆီးလိုက်ပြီးတော့ဒါဆိုကလေးတွေကိုပိုက်ဆံပေးမယ်ဒကဒကမတွေကိုပိုက်ဆံပေးမယ်အဲ့လိုတွေးလိုက်ပြီးတော့ငါအချမ်းအရာဖြစ်သွားမှာလို့အဲ့ဒီအကြီး အဲ့ဒီရည်ရွယ်ခြင်းနဲ့ပေးပြီးပေးတာကကုလတုတကကုလတုတနာမိသားစုတွေဖြစ်ခြင်းလို့ခေါ်တော့အဲ့တော့ဦးစင်ကဒီမှာကုလတုတကဒီမိစ္ဆာလာသောဆယောရသောဆိုတဲ့မကောင်းတဲ့ဤဖြစ်ရထားတဲ့ကြောကြားမှုကိုထအနဲ့တခုထည့်ပေးခြင်းစာပင်နဲ့တော့ညီတယ် ဘာလဲဆိုတော့ယဟန်တွေကတချို့ကဘာလုပ်လဲဆိုပြီးတော့ဒကာဒကာမတွေကယဟန်တွေဝီနီကိုကျူးလွန်စေတဲ့အခါဒကာဒကာမတွေကချမ်းသာအောင်ဝီနီကိုကျူးလွန်မိတယ်ဆိုပါစို့ယဟန်တော်ကဆုံးခံကြွတယ်ဆုံးကကြွားတဲ့အခါအမတန်စိမ့်ရတဲ့တက္ကရာကမတွေကလာပြီးတော့ ဘာစားစရာမှမရှိဘူးဘာမှပေးစရာမရှိဘူးပိုက်ဆံပဲရှိအဲ့တော့ယဟန်တော်ကသူတို့ကပိုက်ဆံကတ်တဲ့အခါသူတို့ကကုတော်ရမယ်လို့သူတို့ယုံကြည်တယ်ပေါ့အဲ့လိုယဟန်တော်ကဘာထင်လဲဆိုပြီးတော့အော်ပိုက်ဆံကိုလက်ခံရင်မြတ်စွာဘုရားရဲ့အာနာတော်အဆုံးအမကိုငါကျူးတော်မှာပေါ့ဒါပေမဲ့လက်ခံမယ်ဆိုရင် တိတကမကငါကိုတဘောကြမှာဒါကြောင့်လက်ခံတယ်အဲ့လိုယဟန်တွေကပိုက်ဆံတွေလက်ခံလိုက်ပြီးတော့ဘာဖြစ်သွားလဲမြန်မာနိုင်ငံမှာတက္ကရာကာမတွေကပိုက်ဆံမပြီးပဲနဲ့မနေနာမနေတတ်တော့ဘူးအဲ့ဒီကိုမေတ္တာစုဖြစ်ခြင်းလို့ခေါ်တယ်အဲ့ဒီဟာဘယ်မှာစားပြီးမှဘယ်မှာတွေ့လဲဆိုတာလည်းပြောမှာပေါ့ တဏ္ဍာတိဒေတာဆိုတဲ့အမတန်လေးနဲ့တဲ့သိခပုဂ္ဂိုလ်ဝိနည်းစည်းကံကိုကျူးလွန်ခြင်းနံပါတ်7နှစ်မှာတွေ့ရပါတယ်အဲ့ဒီမှာယဟန်တွေကယွာထဲတွားပြီးတော့ဒကာဒကာမတွေကချမ်းသာအောင်ဒကာဒကာမတွေနဲ့အတူ ကာလေကာဒေဆောလေဆောတေအတော့ဒကာဒကာမတွေကချမ်းသာအောင်ဝိနည်းသိခတ်ပုံးတွေကျွလွန်ကြတာပေါ့အဲ့ဒီမှာဒကာဒကာမတွေကပါလေးလာတာလဲဆိုတော့ယဟန်တွေဆိုရင်ငါတို့ချမ်းသာခြင်းမှာအပိမှာပေါ့ဆိုပြီးတော့ယဟန်တွေကိုဝိနည်းစောက်တည်ခြင်းမှာ အာမပီတော့ဘူးကျူးလွန်ခြင်းမှာပဲအာပီကြတယ်တကယ်တော့အမှန်အတိုင်းပြောမယ်ဆိုရင်အဲ့လိုပိုက်ဆံကတ်လို့ရတယ်ပိုက်ဆံကတ်ရင်မပဲ့ပဲလဲနေလို့ရတယ်လက်ခံရင်ဘာပြဿနာမှမဖြစ်ဘူးဆိုတဲ့ယဟန်တွေကဆိုလက်ခံပြီးတော့ပြဿနာမဖြစ်ဘူးလို့ပြတာပဲပြောတာလည်းမဆိုင်ဘူးလောက်တာလည်းပတ်သက်တယ် အဲ့လိုပြာပြီးရင်တခါတခါမှတွေကထပ်ထပ်ထပ်ထပ်ထပ်ထပ်ပြီးလိုက်ပြီးတော့မေတ္တာစုတွေဖြတ်ပြီးသွားအဲ့လိုမေတ္တာစုတွေဖြတ်ပြီးသွားရင်ယဟန်တွေကိုဝိနည်းမှာအာမပေးချင်တော့ဘူးဆိုရင်အဲ့လိုမျိုးမေတ္တာစုတွေနေတဲ့နေရာမှာဒီမေတ္တာစုတွေဖြည့်ဆည်းထားတဲ့ယဟန်တွေကို အဲ့ဒီရွာမှာဝိနည်းဆောင်ယဟန်တွေကကံထောင်းရမယ်တဲ့မြတ်စွာဘုရားကမိန့်တော်မူတယ်။ဒါဆိုဦးစင်ကတာအကြံပေးတာမဟုတ်ဘူး။ဘာလိစာပေမှာတွေ့ရတဲ့ဟာပဲဝေပေးတာ။ယဟန်တွေကပိုက်ဆံမကင်ဘူးဆိုရင်ပြဿနာအကောင်းဆုံးဖြေရှင်းသွားပြီ။ဒကာဒကာမတွေကဆိုတော့တတိထားရတာ။ ယဟန်တွေကိုပိုက်ဆံတခါမှလက်ခံမှာမကပ်ရဘူးစာအိမ်နဲ့လည်းမကပ်ရဘူးတပိတ်မှာလည်းမကပ်ရဘူးသူတပားရဲ့အကျိုးအတွက်တောင်မကပ်ရဘူးလို့ဦးရှင်တို့ကဝိနည်းတိတ်ခတ်ဖို့အမျိုးဆုံးဟောတာသိရတယ်ယဟန်ကိုပိုက်ဆံကြရင်ယဟန်ကပါလုံးမလဲ သွားပစ္စည်းဝဲမှာပေါ့အဲ့ဒီမှာတခြားသိခတ်ဖို့ထပ်ကျူးလွန်သွားပြီဒါကြောင့်ယဟန်တော်ကိုပိုက်ဆံပေးရင်ထပ်ကျူးလွန်အောင်အားပေးတာလည်းဖြစ်တာလက်ကားရကမာတွေကဒီဟာတတိထားရမှာယဟန်တွေကလက်လာဖာရအောင်ယဟန်တွေမဖြစ်သွားဘူးယဟန်တွေကနိဗ္ဗာန်အောင်မြင်အောင်ဖြစ်သွားတယ် လက်လာဟာရအောင်ဖြစ်သွားပြီဆိုလို့ရှိရင်တေးအောင်ယဟန်ဖြစ်သွားပြီလို့ပြောရတာယဟန်တွေကနိဗ္ဗာန်အောင်မြတ်အောင်ယဟန်ဝတ်ထားတဲ့အတွက်ယဟန်တွေရဲ့လက်လာပါအတွက်ယဟန်တွေကတခါမှမစိုးရင်ရဘူးတပိယကရာရမြပိုက်ဆံတွေကိုဖြောင်းလိုက်ပြီးတော့ဖြောက်ဖြဲလိုက်ရင်တော့ ယဟန်တို့ကဘာမှမစိုးရိမ်ရဘူးနဝကမှာအလူရှင်စီသွားပြီးတော့အလူရှင်ရဲ့အလူမှာယဟန်အတွက်ဘာအကျိုးမှမရဘူးအလူရှင်ရဲ့အစီအစဉ်ကိုအလူရှင်ရဲ့ပိုင်းဆိုင်မှုကိုပြန်ကယ်လိုက်ပါလို့ယဟန်တော်ကအကြောင်းကြားပြရတယ်တဲ့အကြောင်းမကြားဘူးဆိုရင်အာပါတန်တယ်ဒါဆိုကပီယာမကောင်းဘူးဆိုတာပဲ ပြောလို့မရတော့လာမောတေလောကိုတက္ကာမန္နာရဲ့စစ်တပ်နံပါတ်9ရောက်တဲ့အခါယာလချင်းလက်လာပါယာတဲ့အခါယဟန်တော်ကရောတီလာရှင်တက္ကရကမတွေကရောအယံတတိထားရဘာကြောင့်လဲ Marna ya sih tak namba kau yau di yo sadana mbak kanti pari sa awesan nanti. Marna ya sih tak namba disesunin. ကိုကိုဇာတိအာဖြင့်မွေးခြင်းအာဖြင့်ငါပိုကောင်းတယ်လို့မာနထောင်းလွှာလိုက်ပြီးတော့ငါပင်ထက်ပိုကောင်းတယ်ဘာကြောင့်လဲဆိုတော့ငါကဗျာမနာပုံနာဖြစ်တယ်တဲ့ဆိုရင်တဲ့ဆိုရင် ဒီတုတ်တာဒါမှမဟုတ်ဝက်တာဒါမှမဟုတ်ခတ်တရားပဲဖြစ်ပါတယ်လို့တချို့ကမာနာထောင်းလွှာကြတုတ်တာဆိုတာအိန္ဒိယနိုင်ငံမှာအိန္ဒိယနိုင်ငံမှာအမျိုးတွေမှာအနိုင်ဆုံးအဆက်အနိုင်ဆုံးပုံကိုယ်တွေဖြစ်ပါတယ်ဝက်တာဆိုတာပူကောင်းတဲ့အဓိက အဲ့ဒီမှာစီးပွားရေးလုပ်တဲ့ပုံပေါ်တွေကိုဝက်တာလောက်ခါကတ္တိယာဆိုတော့စစ်တပ်ကစစ်သားတွေပေါ့ဒါပေမဲ့ကတ္တိယာတွေကိုလည်းဦးဇင်းတို့ကတမိုင်းအဖြစ်ပြုတ်ပြတာကတ္တိယာတွေကိုဘယံမန်မန်တာတွေအဖြစ်လိုက်သိရပါတယ်ဒါဆို ဗျာမဏကုဏတာခတ္တိယအဲ့လိုမျိုးစေတာဖြစ်စေဒါမဟုတ်စီပွားရေးလုပ်တဲ့ပုဂ္ဂိုလ်ကိုဖြစ်စေမာနာဖြစ်ရှုတ်ချမှာပေါ့ငါကပိုကောင်းတယ်တန်ခါမကောင်းဘူးတန်ခါမွေးတဲ့ဇာတိတန်ခါမွေးတဲ့မေတ္တာဆိုမကောင်းဘူးလို့သိရတယ် ကြားလဲကြားဖူးတာကမြန်မာနိုင်ငံမှာတာဒီဟာနည်းနည်းလေးရှိသေးတယ်တဲ့ကောင်းလေးတွေကမိန်းကလေးကိုတွဲလိုက်ပြီးတော့ကောင်းလေးရဲ့မေတ္တာစုကအဆက်နဲ့ရင်ကောင်းမလေးရဲ့မေတ္တာစုကအဆက်ညဲ့ရင်ပြဿနာတွေတက်တယ်တဲ့ပြီးရင်မြန်မာနိုင်ငံမှာဘာလို့ကြလဲဆိုတော့ကောင်းလေးတွေကပြီးတော့ မိကလေးကိုခိုးကြတယ်ဒါဆိုသိမအောင်ဘူးပေါ့အဲ့တော့ဒီမာနာဘဝမြင့်ကိုကိုကိုကိုကောင်းတယ်လို့ပြောလိုက်ပြီးတော့သူတပါကိုရှောက်ချလိုက်ပြီးတော့ကိုကိုကိုချီးမြှောက်သွားပြီးတော့အဲ့လိုမျိုး ဟာမကောင်းဘူးပေါ့တရားအားထုတ်တဲ့အခါတောင်တွေ့ရတချို့ကတရားအားထုတ်ပြီးရင်သူတို့ကတဏှာကြီးကွယ်စက်တိုက်အားထုတ်နိုင်တချို့က3နာရီတချို့က9နာရီတောင်စက်တိုက်မလှုပ်ရှားပဲနဲ့တရားအားထုတ်နိုင်အဲ့တော့သူဘေးမှာတခြားတယောက်ကတဏှာကြီးပဲစက်တိုက်အားထုတ်နိုင်အဲ့တော့ဘာဖြစ်သွားလဲ အဲ့ဒီ9နာရီတောက်လျှောက်အားထုတ်လိုက်တဲ့ယောဂီကကိုကိုကိုချီမြောက်လာပြီးတော့အာငါထက်ပေါ်ကောင်းတာပေါ့ဒီလားငါကငါနာရီပတ်လုံးအားထုတ်လိုက်တယ်တဲ့အဲ့တော့ဒီနာရီပဲအားထုတ်လိုက်တဲ့ပုဂ္ဂိုလ်ကဘာထင်လဲဆိုတော့ဒုက္ခပဲငါတနာ ਈ ပဲအထုံးလိုက်တယ်ငါပါရမီမဖြည့်ဘူးပါရမီမပြည့်စုံဘူးဆိုပြီးတော့အာမထုတ်တော့ဘူး အဲ့လိုဆိုရင်ပြင်မအောင်မြင်ဘူးလေအဲ့ဒီနာနိုင်တောက်လျှောက်အားထုတ်တတ်တဲ့ကိုဟောကကိုကိုကိုအဲ့လိုချီးမြှောက်လိုက်ပြီးတော့မနိုင်ရဲ့စစ်တပ်နံပါတ်30အကြောင်းသိမယ်အဲ့ဒီပါရမီမပြည့်စုံဘူးဆိုပြီးလုံးဝမဟုတ်တာထမ်းလိုက်တော့တရားစခန်းမှာတွေ့တဲ့ပုဂ္ဂိုလ်ဟာလည်း တရားအားမထုတ်လို့သိမှာပဲပေါ့အဲဒါကြောင့်ဥဇဏုကကိုကိုဘယ်လိုပဲအောင်အောင်ဒါနာဖြစ်စီသီလဖြစ်စီဘာဝနာဖြစ်စီဘယ်လိုပဲကောင်းကောင်းတခါမှသူတပါးနဲ့မနှမ်းရှင်းရဘူးသူတပါးကကိုလောက် မအောင်မြင်သေးဘူးဆိုရင်ဒါနာသီလဘာဝနာမှာမအောင်မြင်သေးဘူးဆိုရင်တန်လောဘကြီးတယ်လို့မပြောရဘူးပေါ့တန်တော်တာကြီးတယ်လို့မပြောရဘူးပေါ့ဘာမှမအောင်ဘူးဘာလို့ရမလဲကိုယ်လောက်အောင်မြင်နိုင်အောင်အားပေးရတယ်အားပေးရတယ်ဘယ်လိုအားပေးမလဲဆိုတော့ သင်ကဒီထက်နည်းနည်းလေးကိုစ조사ရင်အရင်ကောင်းမှာပေါ့လို့အားပေးရမှာကိုတော်ကောင်းမှုပြုတဲ့နေရာတွေကိုလမ်းပြရမှာလိုက်ပုံပြရမှာပေါ့တရားအားထုတ်ဖို့နှုတ်ဆော်ပြရမှာပြရမှာအဓိကအားဖြင့်ကိုယ်ပါတာအတူယူစရာဖြစ်ပြီး အားပေးရမှာပေါ့เอตานำสิเตเตนากันหัตตาภิปหาริณีတဲ့မြတ်စွာဘုရားကမန္တရဲ့စိတ္တစေပါကိုမိန်တော်မူပြီးရင်ဒါမိန်တော်မူမန္တ ဒီစိတ်ဓာတ်7ပါးကသင်ရဲ့စိတ်ဓာတ်7ပါးဖြစ်ပြီးသင်ကလည်းသူတော်ကောင်းတွေကိုအဲ့ဒီစိတ်ဓာတ်နဲ့အတော်မကောင်းတာလုပ်တယ်အတော်ဖြစ်စီတယ်နန္နအတုရောဇိနာတိဇေတဝါသလဘတေဒုက္ခ ဒီစိတ္တဆင်းပါးကိုမရေရက်တဲ့ပုဂ္ဂိုလ်ဟာမအောင်မြင်ဘူးအောင်မြင်နိုင်မှဆိုရင်ချမ်းသာမှုရမယ်တဲ့ဘယ်ချမ်းသာမှုလဲဆိုတော့စိတ္တဆင်းပါးကိုအောင်မြင်နိုင်တယ်ဆိုပြီးတော့ဘယ်ချမ်းသာမှုရမလဲဆိုတာကိုမထေရမြတ်ကြီးတွေကထားရှင်းပြထားတယ်နိဗ္ဗာန်မဲ့ဖို့အောင်မြင်မှာပါတဲ့ નહીં ભાગલે પૂછ્યા હતા બેન eta musan parihare dhiratu mama jivitan tanga mene matan dayo yanse jive parasito မြတ်စွာဘုရားကဆရာလောင်းကမနကိုထရှင်းပြတယ်အဲ့လို့ဆိုရင်စိတ္တမှာစိတ္တမှာတကယ်တိုက်ခိုက်တဲ့ကိုကိုတွေတချို့ကတိမဲမတိဘူးဆိုရင်နိုင်မယ်နိုင်မယ်မနိုင်ဘူးဆိုရင်တိမဲလို့ဆုံးဖြတ်ထားလိုက်ပြီးတော့ စံဖြူမြက်ကိုမြက်ပံအမျိုးအစားဖြစ်တဲ့စံဖြူမြက်ကိုသူတို့ရဲ့တန်ကုန်လုံးမှာဖြစ်စေအလန်းမှာဖြစ်စေတတ်ထားလာပြီးတော့အဲ့ဒီဟာနဲ့ဆက်တိုက်ခိုက်ကြတယ်အဲ့ဒီဟာကိုဒီမှာမြတ်စွာဘုရားဒီမှာဖျားလောင်းတာ အနက်နဲ့မိန်တော်ဧတမုံဆံပရိဟာရေဒါဆိုမြတ်စွာဘုရားကအဲ့ဒီစံဖြူမြက်ကိုဒီလိုဆောင်လိုက်ပြီးတော့ဒေရထုမမစီယုတန်ငါဖေယာလောင်းရဲ့အသက်ကို သတိမထားဘူးတံကာမေမီမတံပေယောယံစေစီဝေပရာစီတောအဲ့ဒီစစ်ပွဲမှာစစ်ပွဲမှာတည်ရင်ဘူကောင်းတယ်တဲ့ဘာထက်ဘူကောင်းလဲယံစေစီဝေပရာစီတော အသက်ရှင်ပြီးဆုံးရှုံးမှုထက်စစ်ပွဲမှာတိုက်တဲ့ဟာစစ်ပွဲမှာတိုက်တဲ့အခါတိတ်ချဲဟာပူကောင်းတယ်တဲ့မြတ်စွာဘုရားမာနကိုမိန်တော်မူတယ်ဒါဆိုမြတ်စွာဘုရားကဒီ တုတ်တန်ဒီပဋ္ဌာနာတုတ်တန်ကိုအာနန္ဒမထေမြတ်ကြီးကိုမိန်တော်မူတဲ့အခါရှင်းပြထားတယ်မန္တကာဆရာလောင်းရဲ့ချိုးချမ်းတဲ့အကျင့်ကိုတွေ့လိုက်ပြီးတော့လူထွက်အောင်လာပြီးနှုတ်ဆော်ပြီးရင်အသက်ကို စောင့်ရှောက်အောင်မှုစော်ပြီးပြီးတော့တရားလောင်းတာအသက်ကိုစိတ်မဝင်စားဘူးအဲ့ဒီမန္တရဲ့စစ်တဆေပါကိုနိုင်အောင်ပဲအဲ့ဒီမန္တကိုနိုင်အောင်ပဲစိတ်ဝင်စားတယ်လို့ပြောပြထားတာအဲ့ဒါကြောင့်လဲမြတ်စွာဘုရားကနောင်ဟာပြီးတော့မိန်တော်မူတယ် ယဟန်တို့ယဟန်ခြေသားတို့တရားလောင်းအချိန်မှာတရားလောင်းဖြစ်ခဲ့တဲ့အချိန်မှာဒီလိုဆုံးဖြတ်ခဲ့တယ်ငါဒီလိုဆုံးဖြတ်ခဲ့တယ်အယူကြည်ကြည်အသေးခံခံကြိုးစားနေပါမည်တဲ့အသက်ကိုစိတ်ဝင်စားဖို့ မရဏကိုအောင်မြင်နိုင်အောင်ကိလေသာမာရခေမတာမာရအဘိသင်္ခါရမာရဒေဝပုဒ္ဒမာရနဲ့မစ္စုမာဆိုတဲ့မင်္ဂလာပါကိုနိုင်အောင်ပယ်ပြစ်အောင်ကြိုးစားမယ်လို့ဆုံးဖြတ်ထားတယ် ဒါပေမဲ့အရာပုံနဲ့ပတ်သက်တာတော့ဒီမှာဘာမှမပါဘယ်လိုမျိုးအရာပုံနဲ့ထိုင်းမလဲရွှေ့မလားပြင်းမလားပြောင်းမလားဖြုံးမလားဆိုတာဒီမှာမပါဒီမှာဥစဉ်တို့ကပါလေးလာသွားလဲဆိုပြီးတော့ယဟန်တော်ကယဟန်ဖြစ်လိုက်ပြီးတော့တရားအားထုတ်ရင် ယဟန္တာမေဖို့အောင်မြင်နိုင်တဲ့အထိအဲ့ဒီသီလသမာဓိပညာမှာအဆက်မပြတ်အာထုံရမှာပေါ့ဒကာရကမတွေကတရားရိပ်တာဝဲမဲ့ဆိုရင်အဲ့ဒီတရားရိပ်တာဟာတောတာပန်စာသက်မေဖို့တွေအောင်မြင်တဲ့အထိဆက်လက်ပြီးကြိုးစားရမှာလို့သိရတယ် ဒါဆိုဆရာလောင်းကဒီလိုမာနကိုစစ်တဆေပါမင်းတော်မူပြီးတော့မိမိစ조사မှုမှာဘယ်လိုမှမလျှော့ပန်နဲ့နောက်မှပြီးတော့မြတ်စွာဘုရားတော်ဖြစ်သွားပြီဆိုရင်ဦးဇင်းတို့ဘက်ကအခုဘယ်လိုလုံးရမလဲပေါ့။ဘာကြောင့်လဲဆိုတော့ အခုမာရမနကဆိုရင်လားမနှောက်ရှက်တော့ဘူးဆိုရင်တော့ဘယ်လိုလုံးမလဲဘူးသူစိတ်ဓာတ်တွေလားမလားအဲ့လိုဆိုရင်သူကမနှောက်ရှက်တော့ဘူးဆိုရင်သူစိတ်ဓာတ်လည်းမလားလောက်တော့ဘူးအဲ့လိုဆိုရင်လည်းမတည်လောက်တော့ဘူးလို့တချို့ကကောက်ချက်ချတယ်ဒါပေမဲ့အဲ့လိုမဟုတ်ဘူးကောမန္တရဲ့စိတ်ဓာတ်7ပါး ယဟန်တွေကိုအမြဲတမ်းအမြဲတမ်းလာပြီးတော့စံပတ်တဲ့တတ်အောင်ကြိုးစားတယ်ယဟန်တွေကိုမကဘူးပေါ့စီယလီတကာတကာမှာအားလုံးတို့ကိုမနက်ရဲ့စစ်တာဆယ်ပါအမြဲတမ်းအမြဲတမ်းလာပြီးတော့စံပတ်တဲ့ တတ်အောင်ကြိုးစားတယ်အဲ့တော့တကားတကားမတွေကဘာဖြစ်လဲဆိုတော့ဩဒါကတင်းရောစင်ပါပဲတင်းရောစင်ပါပဲဆိုပြီးတော့ဆယ်လက်ပြီးအဒီတင်းရောစင်ကိုပြူတာပဲမဖြာဘူးပေါ့တကားတကားမတွေကတင်းရောစင်ရှိတယ်ဆိုပြီးစင်ချီအကြောင်း မပြရဘူးပေါ့ပြောင်းပြန်တင်ရောစဲရှိရဲဆိုရင်ဖြားရတာပေါ့မရဏရဲ့စစ်တပ်ဆေးပါလာပြီးတော့တအောင်ကျိုးဆိုင်ရင်တိုက်ခိုက်ရတာပေါ့တက္ကရကမဒုက္ခမြတ်စွာဘုရားမိန့်တော်မူတဲ့ အာနန္ဒမထေမြတ်ကြီးကိုမိန့်တော်မူထားတဲ့စိတ္တဆယ်ပါးကိုဆင်ခြင်လိုက်ပြီးတော့ဒေချင်းတရားကိုအမြဲတမ်းဆင်ခြင်ကြပါဘယ်လိုဆင်ခြင်ရမလဲမနေ့ပိုင်းမှာရောညနေမှာရောတောခဆဲခဆင်ခြင်လိုက်ပါငါဤအသက်တည်အမြဲမတည် ငါအားသိချင်းသည်ညံဤငါသည်မချုံးမလွယ်တေရပါသည်ငါအားသိချင်းသည်ညံဤငါသည်မချုံးမလွယ်တေရပါသည်ထေချမ်းမူကားအမြဲဖြစ်၏အဲ့လိုဒကာဒကာမာတို့ကဒေချင်းတရားကိုနေတိုင်းနေတိုင်းစစ်ချင်းစင်ချင်းလိုက်ပြီးတော့ ဒီဘဝဝတင်အဲ့ဒါမဟုတ်ရင်အနည်းဆုံးနောက်ဘဝမှာအမတာအမြိုင်းနိဗ္ဗာန်အောင်မြင်နိုင်ပါစေကုန်တည်း